အခန်းကြီး3အငယ်1မှ6တပံယောက်ခမနောမီကငါသမီးတင့်ကိုချမ်းသာစေခြင်းငှာငြိမ်ဝတ်ရာအရက်ကိုတင့်အဖို့ငါမရှာရသလိုတင်ပေါင်းဖော်သောကျွန်မတို့၏တခင်ဘောဇသည်ငါတို့ပေါက်ဖော်ဖြစ်သည်မဟုတ်လောယနေ့ညမှာ ကောက်နေတလင်း၌မူယောစပားကိုလှည့်လျက်နေ၏ တင်းသည်ရေချိုးခြင်းစီလိန်ခြင်းအဝတ်တစားဆင်ခြင်းကိုပြုပြီးလျှင် ကောက်နယ်တလင်းသို့တော်တော့သူသည်စားတောက်ခြင်းအမှုကိုမပြီးမီကိုကိုမပြနှင့်သူအိတ်သောအခါအိယာအရက်ကိုမှတ်ပြီးမှဝင်၍သူ့ခြေ၌ဖုံးသောအဝတ်ကိုဖွင့်ပြီးလျှင်အိတ်တော့တင်းဒီအဘယ်သို့ ပြုအပ်မည်ကို သူပြောလိမ့်မည်ဟုဆိုသောယုဒကမိခင်မှားထားသမျှတို့ကို ပြုပါမည်ဟုဝန်ခံလျက် ကောက်နယ်တလင်းသို့သွား၍ယောက္ခမမှာထားသမျှအတိုင်းပြုလေ၏။ဗောဇသည်စားသောက်၍ရွှင်လန်းလျက်၊စပါးပုံအနားသို့သွား၍အိပ်သောအခါ၊ယုဒသည်တိတ်ဆိတ်စွာ ချဉ်းကပ်၍သူ့ခြေ၌ဖုံးသောအဝတ်ကိုဖွင့်ပြီးလျှင်အိပ်လေ၏။သန်းခေါင်အချိန်၌ယောက်ျားသည်လန့်၍လှည့်သဖြင့်၊မိန်းမသည်ခြေရင်း၌ရှိသည်ကိုသိလျက် သင်သည်အဘယ်သူနည်းဟုမေးလျှင်ကျွန်မသည်ကိုယ်တော်၏ကျွန်မယုသဖြစ်ပါ၏။ကိုယ်တော်သည်ရွေးပိုင်သောအမျိုးသားချင်းဖြစ်သောကြောင့်၊ကိုယ်တော်၏ကျွန်မကိုအဝတ်တော်စွန်းနှင့်ဖုံးအုပ်ပါတော့ဟုဆိုသော်၊သူက၊ငါ့သမီး၊ထာဝရဘုရားကောင်းကြီးပေးတော်မူပါစေသော။သင်သည်ငွေရတတ်သောလူပျို၊ဆင်းရဲသောလူပျိုတစုံတယောက်ကိုမမှီဝဲဘဲနေ၍၊အရင်ပြုသောကျေးဇူးထက်နောက်ပြုသောကျေးဇူးသာ၍ကြီး၏။ အငယ်7မှ73မစိုးရိမ်နှင့်ငါသမီးတောင်းသမျှကိုငါပြုမိတင်ဒီတီလနှင့်ပြည့်စုံသော မိမဖြစ်ကြောင်းကိုငါလူမျိုးနေသောတမျိုးလုံးတည်ငါသည်ရွေးပိုင်သောအမျိုးသားချင်းမှန်ပေ၏သို့တော်လည်းငါထက်သာ၍ရွေးပိုင်သောအမျိုးသားချင်းတယောက်ရှိသေး၏ယနေ့ညမှနေဦးတော့ထိုသူသည်ရွေးပိုင်သောအမျိုးသားချင်းဝတ်ကို ပြုလိုလျင်ပြုပါလေစေ။ကောင်း၏။မပြုလျှင်ထာဝရဘုရားအသက်ရှင်တော်မူသည်အတိုင်းငါပြုမည်။နံနက်တိုင်အောင်အိပ်ဦးတော့ဟုဆို၏။ယုဒသည်နံနက်တိုင်အောင်သူ့ခြေရင်းနားမှာအိပ်ပြီးမှ၊တယောက်ကိုတယောက်သိနိုင်သောအချိန်မရောက်မှီထလေ၏။ ။ယောက်ျားကလည်း၊မိန်းမသည်ဤကောက်နယ်တလင်းသို့လာသည်ကိုအဘယ်သူမျှမသိစေနှင့်ဟုဆို၏။တဖန်သင်၌ပါသောတင်းတိမ်ကိုယူခဲ့၍ဖြန့်ခင်းတော့ဟုဆိုသည်အတိုင်း၊ရုသဖြန့်လျက်၊မုယောစပါးခြောက်ဩမဲကိုခြင်၍သူ့အပေါ်မှာတင်သဖြင့်၊သူသည်မြို့ထဲသို့သွားလေ၏။ယောက္ခမထံသို့ရောက်သောအခါ၊ယောက္ခမကအဘယ်သို့နည်းဟုမေးလျှင်၊မိမိ၌ထိုသူပြုသမျှကို၎င်း သူကသင်သည်ယောက္ခမထံသို့လက်ချည်းမသွားနှင့်ဟုဆိုလျက်၊မုယောစပါးခြောက်ဩမဲပေးကြောင်းကို၎င်းကြားပြောလေ၏။ယောက္ခမကလည်း၊ငါ့သမီး၊ဤအမှုသည်အဘယ်သို့ပြီးလိမ့်မည်ကိုမသိမှီတိုင်အောင်ထိုင်နေတော့။ယောက်ျားသည်ယနေ့ဤအမှုကိုမပြီးစီးမှီငြိမ်ဝပ်စွာမနေဟုပြောဆို၏။